ရှင်လုကာခရစ်ခန်းကြီး9အငယ်1မှ3တယံယောခာဂင်နီတရက်အိုင်နာမှာရတ်တော်မူ၍လူများတို့သည်ဖျားသခင်နှုတ်ပတ်တရားကိုနားထောင်ခြင်းငှာကိုရောအနီးသို့တိုးဝင်ကြစဉ်တွင်ကမ်းနားမှဆိုက်သောလှေနှစင်းကို မြင်တော်မူ၏တန်ဃာတို့သည်လှေထဲကထွက်၍ပိုက်ခွန်တို့ကိုဆေးလျှော်လျက်နေကြ၏ထိုလှေတို့တွင် ရှိမုန်၏လှေထဲသို့ဝင်တော်မူပြီးလျှင် လှေကိုကမ်းနားမှာအနှဲငယ်ခွာဖွင့်စေခြင်းဟာရှိမုန်ကိုအခွင့်တောင်းတော်မူ၏ထိုလေပေါ်မှာထိုင်လျက်လူများတို့ကိုဆုံးမဩဝါဒပေးတော်မူ၏အငယ်၄မှ၁စကားတော်ပြတ်သောအခါရေနဲ့ရရက်တို့ရွှေဦးလောပိုက်ခွန်ကိုချ၍ငါးကိုအုပ်ဆန်းလောဟုရှိမုန်အားမိန်တော်မူ၏ရှိမုန်ကလည်းသခင်အကျွန်ုပ်တို့သည်တညလုံးကြိုးစားတော်လဲ တကောင်ကိုမျှမရပါတို့ရတွင် အမိန်တော်ရှိလျင်ပိုက်ခုံကိုချပါမည်ဟုလျှောက်လေ၏ထိုတို့ချကြပြီးလျင်အလွန်များစွာသောငါတို့ကိုအုပ်မိသည်ဖြင့်ပိုက်ခုံသည်စုပ်ပြက်ဆက်ရှိ၏အခြားသောလှေစင်း၌ရှိသော အပေါင်းအဖော်တို့သည်လာ၍ကူညီစေခြင်းဟံသူတို့ကိုအမှတ်ပေးသည်ဖြင့်သူတို့သည်လာ၍လှေနှစင်းနစ်လူမတငါးနှင့်ပြည့်စီကြ၏ ရှိမုန်ပေတျုသည်မြင်လျင်ယေရှု၏ပစစ်တော်ကိုဥတိုက်၍သခင်အကျွန်ုပ်သည်အပြစ်များသောသူဖြစ်ပါ၏အကျွန်ုပ်စီမှကြွသွားတော်မူပါဟုလျှောက်လေ၏အဘယ်ကြောင့်ဤသို့လျှောက်သည်နည်းဟုမူကားအုံမိသောငါးများကိုထောက်သည်ဖြင့်ရှိမုန်နှင့်သူ၏အပေါင်းဖော်ဇေဘေဒဲ၏သားယာကုပ်နှင့်ယောဟန်မှစ၍ရှိမုန်နှင့်ပါသည်များသောသူတို့သည်မိန်မောတွေ့ဝေခြင်းရှိကြ၏ ယေရှုကလည်းကြောက်ရွံ့ခြင်းမရှိနှင့်သင်သည်ယခုမှစ၍လူတို့ကိုဖမ်းမိသောသူဖြစ်လိမ့်မည်ဟုမိန့်တော်မူ၏ကာနာမှာလှေကိုဆိုက်ပြီးလျှင်ထိုသူတို့သည် ရှိသမျှတို့ကိုစွန့်ပစ်၍နောက်တော်သို့လိုက်ကြ၏အငယ်၁၂မှ၁၆ကိုရောဒီမြို့တစ်မြို့၌ရှိတော်မူစဉ်တကိုယ်လုံးလူနာဆွဲသောသူတယောက်သည်ကိုရောကိုမြင်လျင်ပြတ်ဝတ်၍သခင်အလိုတော်ရှိလျင် ကျွန်တော်ကိုတန်ရှင်းစေနိုင်တော်မူသည်ဟု တောင်းပန်လေ၏ယေရှုကလည်းငါအလိုရှိ၏တန်ရှင်းခြင်းသို့ရောက်စေဟု မိန်တော်မူလျက်လက်တော်ကိုဆန့်၍ထိုသူကို တို့တော်မူ၏ထိုခဏချင်းတွင်နူနာပြောက်လေ၏ယေရှုကလည်းဤအကြောင်းကိုအဘယ်သူအားမျှမပြောနှင့်ယေပရဟိထံသို့တွား၍ကိုကိုပြလော့သူတစ်ပါး၌တက်တည်ဖြစ်စေခြင်းဟာတန်ရှင်းခြင်းသို့ရောက်သည့်အတွက် မောရှေစီရင်မှထားသော ူဇော်တကာကိုဆက်လို့ဟု မိန်တော်မူ၏သို့တော်လည်းတည်င်းတော်သည်တာ၍ကြော်သောသဖြင့်များစွာသောလူအပေါင်းတို့သည် တရားနာလိုသောငှာ၎င်းအနာယောဂငြိမ့်စီခြင်းကျေးဇူးတော်ကိုခံလိုသောငှာ၎င်းစုဝေးလျက်ရှိကြ၏ကိုတော်သည် တောရက်သို့ကြွ၍ဆုတောင်းလျက်ရှိတော်မူ၏အငယ်၁၉မှ၂၂ တနေ့တ၌ကိုတော်သည်ဆုံးမဩဝါဒပေးတော်မူစဉ်ယေရုရှလင်မြို့မှစသောယုဒပြည်ဂါလိလဲပြည်မြို့ရွာများတို့ကရောက်လာသောပါရိရှဲတို့နှင့်နိတရီဆရာတို့သည် ထိုင်လျက်ရှိကြ၍အနာယောဂါကိုငြိမ့်စေခြင်းဟံသခင်ဖျား၏တကိုးတော်သည်ထင်ရှား၏ထိုအခါလက်ချေတည်သောသူတယောက်ကိုအိယာနှင့်တကွအထံတော်သို့ဆောင်ခဲ့၍ရှေ့တော်၌တွင်ထားခြင်းဟံ ရှာကြံကြ၏လူစုဝေးလျက်ရှိသောကြောင့်ဝင်စရာလမ်းကိုမတွေ့သဖြင့်အိမ်မိုးပေါ်သို့တက်၍အုတ်မိုးကိုဖောက်ပြီးမှလူနာကိုအိယာနှင့်တကွလူများအလေယေရှု၏ရှေ့တော်သို့ရှော့ချကြ၏ကိုတော်သည်ထိုသူတို့၏ယုံကြည်ခြင်းကိုမြင်လျင်လူနာအားအချင်းလူတင်၏အပြစ်ကိုလွတ်စေပြီဟုမိန့်တော်မူ၏ကျမ်းပြူဆရာနှင့်ပါရိရှဲတို့ကဖျားကိုလွန်ကျူး၍ ပြောသောဤသူကားအဘယ်သူနည်းဘုရားသခင်မှတပါအဘယ်သူသည်အပြစ်ကိုလွတ်နိုင်သည်ဟုထင်မှတ်ကြ၏ယေရှုသည် ထိုသူတို့၏ထင်မှတ်ခြင်းကိုတည်တော်မူလျင်တင်တို့စိတ်ထဲမှအဘယ်ကြောင့်ထင်မှတ်ကြသနည်းအငယ်23မှ26အဘယ်စကားကိုတာ၍ပြောလွယ်သနည်းတင်၏အပြစ်ကိုလွတ်စေပြီဟု ပြောလွယ်သလိုတင်ထ၍လှမ်းသွားလောဟု ပြောလွယ်သလို လူသားသည်မြေကြီးပေါ်မှအပြစ်လွတ်ပိုင်သည်ကိုတင်တို့သိစေခြင်းငှာထလော့ကိုအိယာကိုဆောင်၍ကိုအိမ်တို့သွားလော့တင့်အားငါဆိုသည်ဟုလက်ချေတည်သောသူအားမိန်တော်မူ၏ထိုသူသည်လည်းလူများရှေ့မှချက်ချင်းထ၍အိယာကိုဆောင်လျက်ဘုရားသခင်ဂုံတော်ကိုချီးမွမ်းလျက်မိမိအိမ်သို့သွားလေ၏ထိုသူအပေါင်းတို့သည်မိမောတွေဝေကြောက်ရွံ့အားကြီးသည်နှင့် ငါတို့သည်အံ့ဘွယ်သောအမှုရာကိုယနေ့မြင်ခဲ့ပြီဟုပြောဆို၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏အငယ်29မှ32ထိုနောက်ကိုရောဒီထွက်ကြွ၍လေဝိအမည်ရှိသောအခွန်ခံသူသည်အခွန်ခံရာတဲ၌ထိုင်နေသည်ကိုမြင်သောငါနောက်သို့လိုက်လော့ဟုမိန်တော်မူ၏ထိုသူသည်လည်းရှိသမျှတို့ကိုစွန့်ပစ်လျက်ထ၍နောက်တော်သို့လိုက်လေ၏ ထိုနောက်မှ လေဝိသည်ကိုရော အဖို့အလိုငါမိမိအိမ်၌ကြီးစွာသောပွဲကိုခံ၍အခွန်ခံသောသူများနှင့်အခြားသောသူအပေါင်းတို့သည်ကိုရောမှစသောတပည့်တော်တို့နှင့်တကွစပွဲ၌လျောင်းကြ၏ကျမ်းပြူဆရာနှင့်ပါရိရှဲတို့ကတင်တို့သည်အခွန်ခံသောသူသိုးသောသူတို့နှင့်အတူအဘယ်ကြောင့်စားတောက်ကြသနည်းဟုတပည့်တော်တို့ကိုကဲ့ရဲ့ပြစ်တင်ကြ၏ယေရှုကလည်းကျမ်းမာသောသူတို့သည်ဈေးသမားကို အလိုမရှိကြ နာသောသူတို့သာလျှင်အလိုရှိကြ၏ဖြောင့်မတ်သောသူတို့ကို နောင်တသို့ခေါ်ခြင်းငှာငါလာသည်မဟုတ်သိုးသောသူတို့ကိုခေါ်ခြင်းငှာငါလာသည်ဟုမိန်တော်မူ၏အငယ်33မှ39လူအချို့တို့ကယောဟန်ဤတပည့်တို့နှင့်ပါရိရှဲတို့သည်အစာရှောင်ခြင်းနှင့်ဆုတောင်းခြင်းတို့ကိုအဖန်တလဲလဲပြုကြသည်ဖြစ်၍အဘယ်ကြောင့်ကိုရိတပည့်တို့သည် စားတောက်လျက် နေကြပါသည်ဟုလျှောက်ကြ၏ကိုရောကလည်းမင်္ဂလာဆောင်လူလင်သည်မိမိအပေါင်းဖော်တို့နှင့်အတူရှိစဉ်အခါသူတို့ကိုအစာရှောင်စေနိုင်သလိုမင်္ဂလာဆောင်လူလင်ကိုသူ၏အပေါင်းဖော်တို့နှင့် ခွာ၍ယူသွားသော အချိန်ကာလရောက်လိမ့်မည်ထိုကာလခါသူတို့သည်အစာရှောင်ကြလိမ့်မည်ဥပမာကားအဟုတ်ကောင်းကို အထယ်တစ်နှင့်ဖာလိမ့်မရှိ ထိုတို့ဖာလျင်အထယ်တစ်သည် ဆွဲဆုပ်တတ်၏ ဖာသောအထည်သည်အဝတ်ဟောင်းနှင့်မတင့်မတင့်တာ၎င်းဤဟောင်းသောတည်ဘူး၌အတစ်သောစပြည့်ကိုထဲ့လိမရှိ ထိုတို့ထဲ့လျင်အတစ်သောစပြည့်သည်တည်ဘူးကိုဆုတ်ခွဲသဖြင့်စပြည့်သည်ယို၍တည်ဘူးလည်းပျက်စီးတတ်၏အတစ်သောစပြည့်ကိုအတစ်သောတည်ဘူး၌ထဲ့ရသည်ထိုတို့ထဲ့လျင်နှစ်ပါးစလုံးမပျက်စီး ဟောင်းသောစပည့်ကိုတောက်ပြီးသော သူသည်လည်းအတစ်သောစပည့်ကိုချက်ချင်းအလိုမရှိတဟောင်းသောစပည့်တာ၍ကောင်းဒီကိုတည်ဟု မိန်တော်မူ၏